ဒီနေ့လွန်ခဲ့တဲ့ရက်နေ့ငယ်ကခေါ်လက်စာပြစ်တဲ့ဣစရာခဏတုတ်တံဆက်လက်ပြီးတော့စာရွေးနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ဟောပြဖို့ပါပဲဒီတုတ်ဟာယောဂီအတွေ့တိတ်ပြီးတော့အကျိုးများတဲ့အသုံးဝင်တဲ့တုတ်ပါဘာဖြစ်လို့လဲဆိုတော့နိဗ္ဗာန်ရောက်ကြောင်းအကျင့်နေတူတူနဲ့ရှင်းရှင်းနဲ့ပြတော်မူပြီးတော့ သိတာထင်ရှားတဲ့လောကီဥပမာလေးနဲ့မြတ်စွာဘုရားကမိန့်ကြားထားပါတယ်။ဒီတော့ဒီတော့ကိုနိဗ္ဗာန်ရောက်ကြောင်းမြင်ရထားကောလို့ဒီလိုအမိတတ်လို့ရှိရင်သိစီရောပါတယ်။အဲဒီတော့ဆက်လက်ပြီးတော့ဒီနေ့ဟောပါမယ်။မြတ်စွာဘုရားကိုနတ်သားကဘေးလွတ်ဘေးကင်းရာဌာနဘယ်ပုံပဲနည်းအားဖြင့်ရောက်နိုင်ပါမလဲအဲဒီဘေးကင်းရာဌာနကို တပည့်တော်ညွှန်ကြပါဖျားဆိုတာပေါ့ရတ္တဖို့ပေါက်ရောက်တဲ့အထိတရားနိလန်းနေညွှန်ကြတော်မူပါလို့ဒီလိုဆိုလိုပါတယ်ဒီခါမှာမြတ်စွာဘုရားကဩဒီနတဟာအလွန်ကြီးကိုပဲကိလေသာတွေခေါင်းပါလိုတဲ့ဆန္ဒပြင်းပြတယ်ကိလေသာခေါင်းပါရေးအတွက်လည်းပဲတကယ်ကျင့်တဲ့ နတ်သားပဲဆိုတာသိမြင်တော့သူရဲ့အခြေအနေဘယ်လိုနေတော့လို့ဆင်ញင်ကြည့်တဲ့အခါမှာမိမိရဲ့သာသနာမှာယဟန်ဖြစ်ခံယူပြီးတော့ပိစ္ဆာရတ္တဝိရိယဆိုတာဟောဒီတကယ်ကိုလုံလဝိရိယထားပြီးတော့ကျင့်သုံးတရားဥမရသေးပဲနဲ့နတ်ပြည်မှာလက်ဖြစ်ရတယ်ဆိုတဲ့အကြောင်းသိမြင်တော်မူပါတယ်ပြီးတော့သူ့မှာလည်းပဲ တိလရည်နဲ့လည်းပြည့်စုံနေသေးတော့ဘယ်ကစတင်ပြီးတော့တရားပြရမယ်ဆိုတာမြတ်စွာဘုရားသိမြင်တော်မူပါလားဘုရားရှင်တို့မြည်ဒီမှာအေဘာဝနာတရားအမထုတ်ဘူးသေးတဲ့တပြည့်အစ်စ်ပေါ့လေအဲ့ဒီအစ်စ်ကိုရှိဥစွာတိလကစပြီးတော့ဟောလီဟောတာရှိပါတယ် ဒီလောက်ကနေပြီးတော့နောက်စိတ်တည်ငြိမ်အောင်တမာတိလုပ်ငန်းတွေဟောပါတယ်အဲဒီလိုတမာတိလအခြေတည်ပြီးတော့တမာတိတရားတွေပွားဖို့ရာဟောတဲ့အခါကုသိုလ်ကအကုသိုလ်ကတို့ရဲ့ကျိုးပေးဟန်တွေ့ရတဲ့ဖြင့်ကောင်းရစာဆိုရင်ခံရမှာပဲဆိုတဲ့ကမ္မတက္ကတာသမာဓိဋ္ဌိအခြေခံအတိညာလေးပေါ့လေဖြောက်အောင်လည်းလုပ်ပေးလေးရှိပါတယ်ဆိုလိုတာကတော့ပထမသီလယူ နောက်စိတ်တည်ငြိမ်လုပ်တဲ့နည်းတွေဟောကမ္မတက္ကတာတမ္မာဒိဋ္ဌိလည်းဟောရှေ့ပိုင်းအကျင့်တွေဟောလို့ဟောတာရှိပါတယ်အဲ့ဒီအချက်ဘုန်းကြီးတို့တော်တော်သိထားပါပါထိရှားတဲ့ဥပမာလေးပြထားပါတယ်အေးပကြီးဆရာဟာ ပကြီးအဲတတ်တွေကိုသင်ပြတဲ့ဆရာဟာကျောင်းသားတဲ့ဘာမှအလေးကျင့်မရှိသေးတဲ့ကျောင်းသားတပြည့် တပြည့်တည့်ရောက်လာပြီဆိုလို့ရှိရင်ရှိဥစွာပကြီးကချက်ကြီးကိုပြရတယ်ပိတ်ကားကြီးဖြစ်ဖြစ်နာယံဖြစ်ဖြစ်ပေါ့လေဒီမှာဖရင်ကြီးပေါ့ဒီမှာထောင်းရတယ်အဲ့ဒီဖရင်ထဲမှာပကြီးကားချက်ပေါ့လေအဝိတ်ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့လေတေတာဖြစ်ဖြစ်ဖြစ်အဲ့ဒီဖရင်ကားချက်ကြီးဒီမှာထောင်းရပါတယ်အဲ့ဒီတော့မှအခြေခံပေါ့လေပကြီးပညာတင်ပေးရပါတယ် ဘာဖြစ်လို့လဲဆိုတော့ပကြီးဆေးရုပ်ဟာလေထဲမှာရေးလို့မရဘူးလေထဲမှာပကြီးဆေးရုပ်ထင်အောင်ရေးလို့မဖြစ်ဘူးသူရဲ့တရားအခါဖြစ်တဲ့ပကြီးကကြကြီးပေါ်မှာသာရေးလို့ဖြစ်ပါတယ်အဲ့ဒီပေါ်မှာသာတင်ပြလို့ဖြစ်ပါတယ်ဒါလည်းပဲတရားထုတ်လို့တဲ့ပုဂ္ဂိုလ်ဟာအခြေခံသီလမှာဘာမှမရှိသေးပဲနဲ့ကံကံအကျိုးမှမယုံကြည်သေးပဲနဲ့တရားအားထုတ်လို့မဖြစ်ပါဘူး ဒါကြောင့်ခုနရှိပိုင်းဒီလတရားပါတစ်ဆင့်ဆက်ပြီးတော့သမာဓိလုပ်ငန်းတွေကံကံရဲ့အကျိုးတွေပေါ့လေကမ္မတက္ကရာသမာဓိတွေဒါတွေရှိဘူးဆိုတာမြတ်စွာဘုရားညွှန်ကြားရတာပကြီးကားကြကြီးကိုရှိဘူးဆိုတာပေါ့လေမာကထောင်ပြတဲ့အနေပါပဲအမာကန်ထားတဲ့အနေပါပဲအဲ့ဒီသဘာဝကြည့်ပါခုကာလတချို့တချို့ကမ္မထာဌာနတွေဆိုရင်တရားအထုတ်ရလောက်သာအလေးထားပြီးတော့ တီလာတွေဘာမှဂရုမစိုက်ဖဲနဲ့ဖြစ်နေတာတွေလည်းရှိပါတယ်။ပြီးတော့ကောင်းကမ္မတက္ကတာတမာတိတိဆိုတာနားမလဲပဲနဲ့လည်းပဲလုပ်နေကြတာရှိပါတယ်။အဲဒါကတော့ဗနည်းနဲ့မှမဖြစ်နိုင်ပါဘူး။လေထဲမှာပကြီးဆေးရေးတော့ပကြီးပကြီးရုပ်မထင်သလိုပေါ့လေ။အချိန်သာကုန်တာသွားမယ်။လိုအပ်တဲ့ပကြီးဆေးရုပ်တော့တင်ပြလို့မရဘူး။ပကြီးဆေးရုပ်လည်းမထင်နိုင်ဘူး။ဥဒိနတာကတော့ကာရကပုဂ္ဂိုလ်တဲ့။ကာရကပုဂ္ဂိုလ်ဆိုတာ ဥပဒနာအလုပ်ကိုတကယ်လုပ်တဲ့ပုဂ္ဂိုလ်လို့ဆိုတာပေါ့မြတ်စွာဘုရားရဲ့ဩဝါဒကိုလက်တွေ့ကျကျခံယူပြီးတော့သီလသမာဓိပညာခေါ်တဲ့မဂ္ဂင်၈ပါးအကျင့်လမ်းကြောင်းကိုကြိုးစားပန်းစားနဲ့ဖြောင့်မြောင်ကြီးလျှောက်နေတဲ့ပုဂ္ဂိုလ်တဲ့တကယ်ကာရကပုဂ္ဂိုလ်ဆိုတော့သူဟာစာသမားတက်တဲ့မဟုတ်ဘူးအတွေ့သမားတက်တဲ့မဟုတ်ဘူးအငေးသမားတက်တဲ့မဟုတ်ဘူးတကယ်ယုံကြည်ခြင်းနဲ့ ယုတ်သေးသေးနဲ့စိတ်စိတ်ဆက်ဆက်ပါလေရှုမှတ်နေတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလိုတယ်။ဒါသူဟာဝိပဿနာ တရားတွေအထုထားလို့တော်တော်လေးအခြေကျနေတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားဝိပဿနာသုံးညတဝိပဿနာတရားကိုသာပဲစပြီးတော့ဟောပါတယ်။သုံးညတဝိပဿနာဆိုတာတရားအထုတော်ဝိပဿနာဉာဏ်นี่တော်တော်ရင့်ကျက်လာရင်အမြဲပုံလေးတွေသိနေတော့မြဲတယ်ဆိုတဲ့အဖြစ်ကကင်းစိတ်နေတာ ဆင်းရဲပုံလေးတွေသိနေတော့ကောင်းစားချမ်းသာတယ်ဆိုတဲ့အနေအကင်းစိတ်နေတာသူသဘောတိုင်းသူဖြစ်ပုံလေးတွေသိနေတော့အလိုအတိုင်းဖြစ်တဲ့အတ္တကကင်းစိတ်ပြီးတော့ဒီပြင်နိစ္စတုကအတ္တဘာမှမရှိဘူးဇီးရိုးပဲရှိတာကတော့သဘောလေးတက်တက်ပဲရှုစရာတွေကလည်းပဲသဘောလေးရှုတာတွေကလည်းသဘောလေးဆိုတာပေါ့လေအဲ့ဒါလိုသိမြင်တဲ့ဥပဒနာညာကိုတုံညတာဥပဒနာညာလို့ခေါ်ပါတယ်အဲ့ဒီတုံညတာဥပဒနာညာကအစဟောတာမြတ်စွာဘုရား ပြသူညတာဝိပဿနာဟာသန္နစုခုမသန္နဆိုတာနုညံ့တာစုခုမဆိုတာတိမ်မွေ့တာချောညံ့နေတာနုနုကလေးချောချောညံ့ညံ့ကလေးဖြစ်နေတာတဲ့ဝိပဿနာကဒါကဘယ်လိုလဲဆိုတော့ဝိပဿနာဉာဏ်အလယ်ပိုင်းလောက်ပေါ့လေသူအပြင်ပင်ကညာပိုင်းလောက်ရောက်လာရင်လက်ချီကောင်းပုံသဏ္ဍာန်ကြီးကင်းပုံသဏ္ဍာန်ကြီးဆိုတာလည်းဘာမှမရှိဘူးပြီးတော့ ပေါ်လာတဲ့အာယုံရဲ့အစအလယ်ဆုံးသုံးပိုင်းတည်းကဆိုလို့ရှိရင်အဆုံးပိုင်းပဲထင်နေတာပဲဘာမှမထင်ဘူးစာပိုင်းနဲ့အလယ်ပိုင်းမထင်ဘူးတရရိပ်နဲ့အကုန်ဆုံးပြုတ်ပြက်နေတာအမှန်တန်လဲတွက်နေတာပြီးတော့ထိုင်နေသလားရပ်နေသလားဆိုတာလည်းပဲမရှိဘူးဒီအပိုင်းမှာအဲဒီကစပြီးတော့ပုံသဏ္ဍာန်ကြီးကင်းပြီးတော့မမြဲပုံလေးဆင်းရဲပုံလေးသူသဘောတိုက်သူဖြစ်ပုံလေးတွေသိရှင်းတယ်ဥပဒနာညာလည်းပဲထူးထူးခြားခြားကြီးထက်လာတော့ကျူးစရာအာယုံလေးတွေဟာအလိုက်တင်ပဲ ပေါ်ပေါ်ပေါ်ပေါ်နေတယ်ပေါ်တဲ့အာယုံလေးတွေအစိုးနဲ့လိုက်လိုက်ပြီးတော့မှတ်ရတော့ထောက်တောက်တောက်တစ်တစ်ကြီးဖြစ်နေတယ်ဒီတော့ယောဂီကအစိုးမထယ်ပဲနဲ့အသာလေးစိတ်ကလေးနဲ့ပဲစိုက်ကြည့်နေရတာအဲ့ဒီကစပြီးတော့တိတ်မွေးစချွညက်စာပြုရတာပါပဲအဲ့ဒီတဲကိုပို့ပြီးတော့နုညက်ချွညက်တယ်လို့ဒီလိုဆိုလိုတယ်အဲ့ဒီတိမ်မွေးနုညက်စာဖြစ်တဲ့ညံပိုင်းအစရောက်လာပြီဆိုရင် တော်တော်များများယောဂီတွေဟာလက်ချေကောင်းပုံသဏ္ဍာန်တွေပြောက်ပြီးတော့အရှိကအာယုံရဲ့အစအလယ်ဒီအပိုင်းနှစ်ပိုင်းလည်းပြောက်နောက်ဆုံးတရရင်နဲ့ကိုယ်ဆုံးပြောက်ပြက်နေတဲ့အပိုင်းလေးလောက်သာတွေ့တော့နောက်ဆုံးအပိုင်းဆိုတာလည်းပဲမရှိတဲ့အပိုင်းလိုဖြစ်နေတော့မရှိတာတွေမှတ်နေရတယ်မရှိတာတွေမှတ်နေရတော့ဖောတတာဟာကျဲကျဲကြီးနဲ့ယောဂီကအရင်ကရှိမှရတာက စီစီလုံးလုံးရှိတယ်ရတာရှိတယ်အခုတော့ ဖောတတဟာကျဲကျဲကြီးဖြစ်သွားပြီသူတရားတွေတော့ကြကုန်ပါပြီဆိုပြီးတော့စိတ်ပြည့်အငယ်မှုလေးတွေလည်းပဲဖြစ်တတ်တယ်အမှန်ကတော့ဒီပိုင်းဟာအမှန်တရားတန်ရှင်းတဲ့အပိုင်းပဲရှင်းဥပဒနာဉာဏ်တွေကလက်ချီကောင်းပူလန္တာနဲ့တွဲပြီးတော့သဘောတရားလေးတွေသိနေတာမျက်စိရဲ့သဘောပဲဆိုတာသိနေရတာဒီအပိုင်းကပညာတိကင်းသွားတာတန်ထာနာပညာပုံသဏ္ဍာန်ပညာတိလည်းကင်းသွားတာအဆိုပညာတိလည်းကင်းပြီးတော့ သဘောတက်တက်လေးလည်းသိတာသိတန်ရှင်းတဲ့အပိုင်ဒီပိုင်းကရှိပဲဝိပဿနာဉာဏ်တွေကအရှုကအာယုံရဲ့ပြစ်ပုံလောက်သာသိတာရှုတည်တဲ့အာရမဏိကဝိပဿနာစိတ်ရဲ့ပြစ်ပုံမသိဘူးဒီတော့အရှုကလောက်သာပြက်ပြီးတော့ရှုတည်တဲ့စိတ်ကလေးရဲ့ပြစ်ပုံမသိသေးတော့အိဋ္ဌာနုပဿနာဉာဏ်ဟာသိခပတ္တကောင်းလေးမရောက်သေးဘူး ဒီဘက်ရောက်လာတဲ့အခါကျတော့အနိစ္စ ानु ပသနာညာဟာကောင်းတဲ့ရောက်လာတယ်။ရောက်ပုံကတော့ပေါ်လာတဲ့အာယုံလေးရှုလိုက်လို့ရှိရင်အဲ့ဒီအာယုံလေးပါပြက်သွားတာတွေ့တယ်။အဲ့ဒီဟာကိုရှုသိတဲ့စိတ်ကလေးပါပြက်ပြက်သွားတာတွေ့တယ်။မူလပေါ်လာတဲ့အာယုံရဲ့ပြက်ပုံလောက်ကိုသိတည်သွားတာကယိုယိုဝိပဿနာခေါ်တယ်။နောက်ထပ်တစ်ဆင့်ထပ်ဆင့်သိလိုက်တာတွေကဝိပဿနာလေးပါပြက်သွားတာ။သိလိုက်တာတွေကဒါပฏิဝဆနာခေါ်တယ် အရှုခံလည်းပဲဖြစ်ပြီးရှုသိတဲ့စိတ်ကလေးကလည်းပဲတခါတည်းဖြစ်ဖြစ်ဖြစ်ဖြစ်သွားတာတွေ့တော့အနိစ္စဥပဒနာညာဓမ္မကောင်းလေးရောက်လာတာတတော်ကိုကောင်းလာတာဒီတော့ဘယ်ပေါ်မှာမှမြဲတယ်ဆိုတဲ့အစွဲဟာမရှိတော့တော်တော်ကြီးကိုသိရတင်မွေးစာပြုလာတာဒီခါမှာရှုစရာလေးကလည်းသဘောတက်တဲ့ရှုသိတဲ့စိတ်ကလေးကလည်းသဘောတက်တဲ့ဆိုတော့လက်ချီကောင်းပုံသဏ္ဍာန်လေးကင်းပြီးတော့တဏှာရှင်းရှင်းလေးဖြစ်နေတော့ပရမတ်ပေါ်တော့ ပညာတွေငုတ်သွားတယ်လို့ဒီလိုကျမ်းဂန်များမှာဆိုရှိပါတယ်လက်ချီကောင်းပုံသဏ္ဍာန်နေပြီးတော့ထိုင်တဲ့ဟာနေထားတဲ့ဟာနေဝလိတမအာကာရပညာတွေအဲ့ဒါတွေမရှိတော့ဘူးတချို့ချို့ယောဂီတွေဆိုလို့ရှိရင်ဒီလိုပုံသဏ္ဍာန်နဲ့အချင်းရာကြောက်တဲ့ပယ်ရောက်လာတဲ့အခါလက်တူခြေတို့ကောင်းတို့ကိုယ်တို့မှရှိသေးလားဆိုပြီးတော့မျက်စိဖွင့်ကြည့်တာလည်းရှိတယ် ထိုင်နေတာဟုတ်မှဟုတ်ကဲ့လားဆိုပြီးတော့ကိုလှုပ်ကြည့်တာလည်းရှိတယ်အမျိုးမျိုးစမ်းတတ်ကြည့်တယ်ပို့တတ်ကြည့်တာလည်းပဲရှိတယ်ဖွင့်ကြည့်ပါတော့တွေ့ရောပေါ့ပို့ကြည့်ပါတော့ထင်ရောဟောတာတော့တချို့ရုတ်တရက်ပုံသဏ္ဍာန်တွေပြောက်သွားတော့ကြောက်ပြီးတော့လည်းပဲအရိယာပုရိပါတွေလည်းပဲဖြစ်လိုက်တတ်တယ်အဲ့ဒါမျိုးကတော့မလုပ်ရဘူးဆက်ပြီးတော့သာမှမြင်ဖတ်ရတယ်အဲ့ဒီခုံခွန်းဖွားလေးတွေလည်းပဲတည်ရင်နဲ့ခုံဆုံးပြုတ်ပြက်တာလေးတွေပဲဆက်ဖတ်ရတယ်ဆက်မှလို့ရှိရင်နောက်တော့ အာယုန်နဲ့အတိဟာတွဲရတွဲရပေါ့လေတက်တွက်ကလေးသွားပြီးတော့မှတ်လို့ကောင်းလာတာလေးတွေ့လာတယ်။ဒီဘိုင်းကတော့တိမ်မွေးစားရှိတဲ့အပိုင်းလေးရှိပါသေးတယ်။အဲဒီလိုဆက်ပြီးတော့အထုတ်သွားတဲ့အခါတဆင့်နဲ့တဆင့်တဆင့်နဲ့တဆင့်တိမ်မွေးနုညချောညက်ပြီးတော့လာတယ်။အတီလေးတွေကလည်းပဲထူးထူးခြားခြားတခါတည်းဖြစ်လာတာပဲ။အဲတော့နုညချောညက်သလောက်အသက်ရှူတွေကလည်းပဲတစ်ဖြည်းဖြည်းတိမ်မွေးတိမ်မွေးပြီးတော့သွားတယ်။နောက် ပိန်တာလေးပြောက်သွားဖောင်းတာလေးပြောက်သွားထိုင်တာထိတာလောက်မှားရတာတခါတခါထိုင်တာပါပြောက်သွားထိတာပါပြောက်သွားတခါတခါထိုင်ထိထိုင်ထိပါပြောက်သွားတော့အတိကလေးပါကြာလွတ်သိမ်မွေ့တာဒီပိုင်းကအဲတော့အလွန်သိမ်မွေ့လို့အားကြည့်တော့ယောဂီဟာအသက်ဒီပါလေးလည်းပဲရှိပါမှမသိတော့ဘူးအမှန်ကလည်းပဲရှိလည်းမရှိတော့ပါဘူးဘုန်းကြီးဟိုသရုဒ္ဓကဆံကားရောက်လို့ရှိရင်အဲ့ဒီအကြောင်းတွေလည်းပတ်သက်ပြီးတော့တော်တော်ကျေပြတ်မြတ်ပြောမှာ အဲ့ဒါလို့လှုပ်သိမ်မွေ့တဲ့အပိုင်းရောက်သွားတဲ့ယောဂီကအင်းအသက်ရှူရလို့ရှိရင်တည်တတ်တာပဲမဖြစ်ပါဘူးအသက်တော့ပြန်ရှူမှပဲဆိုပြီးတော့ကြောက်ပြီးတော့တရားထုတ်လိုက်တာလည်းရှိတယ်အသက်ပြန်ရှူတာလည်းရှိတယ်အမှန်ကတော့တရားတဘာဝပဲတိမ်မွေ့တဲ့အတော်ကြီးကိုတိမ်မွေ့တဲ့အပိုင်းရောက်လာတာတော့မလို့ရဘူးအဲ့ဒီလိုလေတော်တော်ကြီးတိမ်မွေ့သွားတဲ့အပိုင်းရောက်လာလို့ရှိရင်ယောဂီဟာတွား6ပါးကထင်းလာတဲ့အာယုံ6ပါးနဲ့စပြီးတော့စိတ်ပြက် မုန်းစရာနဲ့တွေ့လည်းပဲဒေါမနစဒေါသလည်းမဖြစ်ဘူးချစ်စရာနဲ့တွေ့လည်းပဲဝမ်းသာအောင်မြတ်နဲ့ချစ်မှုစရာလည်းမဖြစ်ဘူးအလေအလတ်ဥပ္ပခကဝိရတိဆိုတဲ့အတိုင်းပေါ့လေအလေအလတ်ရှိနေတယ်ဘာဖြစ်လို့အလေအလတ်ရှိနိုင်တယ်လဲဆိုတော့တတိယသိကောင်းလာတော့ပေါ်ရလေးတွေဒီကုံနဲ့ကုံဒီကြောက်တဲ့ပြောက်လိုက်နေတာသမဉ္ဇဉ်ရခေါ်တဲ့အတိကလည်းပဲပါနေတယ်တတိနဲ့ပညာကအများအားပါနေတော့ တကယ်တမ်းရှုမိတဲ့အာယုံပေါ်မှာအာယုံပေါ်မှာရောရှုမိတဲ့စိတ်ကလေးပေါ်မှာရောတိမ်မှုတဲ့တဏှာလေးတောင်မှမဖြစ်တော့ဘူးအခြားဒေါသအစရှိတဲ့ဟာတွေဆိုထူးပြောစရာမရှိတော့ဘူးအဲ့ဒီခါမျိုးမှာစလင်ကူပက္ခာဆိုတာပေါ့လေဖြစ်ပေါ်လာပါတယ်အဲ့ဒီစလင်ကူပက္ခာပိုင်ရောက်တဲ့အခါအဲ့ဒီယောဂီကိုယဟန္တာလို့တောင်မှယဟန္တာရဲ့စိတ်နဲ့မချပါဘူးလို့တော့မှဂုဏ်တင်ကြည့်ချူထားပါတယ် သူကကိလေသာကုံလို့ယဟန္တာလို့ဆိုတာတော့မဟုတ်ပါအဲ့ဒီခိုက်တန်တွေမှာယဟန္တာစိတ်တတ်နဲ့ညီမျှနေတာဟုတ်လို့ယဟန္တာစိတ်နဲ့တူတယ်လို့ဒီလိုကိုနေရေးယူထားတယ်အဲ့ဒီအပိုင်းအထိရောက်သွားတယ်လို့ဒီလိုဆိုလိုတယ်အဲ့ဒီလိုအခြေအနေရှိနေတဲ့ဥပဒနာဟာဘယ်အထိသွားမလဲလို့ဆိုတော့အရဟတမေကပဋ္ဌပဋ္ဌဌာနာပုတ္တံဆိုတာပေါ့အရဟတဖို့ပေါ့အရဟတမေရနိုင်လောက်တဲ့အနည်းဆုံးအကြောင်းပဲတဲ့ ဒီလိုကျမ်းဂန်ချီးကျူးထားပါတယ်အဲဒီလိုကာရကလက်တွေ့အားထုတ်ပြီးတော့တကယ်ကြိုးစားတဲ့ယောဂီယောဂီအားအရတမေအကြောင်းရင်းဖြစ်တဲ့နိညာတိမ်မွေ့ချောညက်တဲ့သုံးကြဥပဒနာကိုမြတ်စွာဘုရားတို့ကဟောလိဟောတာရှိပါတယ်ဒီလိုမြတ်စွာဘုရားကဒီနတ်သားဟာတကယ်အလုံးလုံးတဲ့နတ်သားသီလလည်းမပြတ်သေးဘူးသူ့မှာကလောကုတ္တရာမဲ့တစ်ခုခုမရသေးတာတစ်ခုပဲဝိပဿနာကတော့တကယ်တင်မွေးတဲ့ လူညတဥပဒနာအဆင့်ရောက်တဲ့အထိအလေးအကျင့်ရှိပြီးသားပဲလို့မြင်တော်မူပြီးတော့ဥจุကောနာမဆောမေခောဆိုတာနတ်သားတင်လူပြည်လောကမှာနေခြင်းကအတုခဲ့တဲ့အကျင့်လမ်းစဉ်ဟာအဖြောက်ပါပဲတဲ့အဲ့ဒီဖြောက်နေလမ်းစဉ်တိုင်းသွားပါဆိုအဲ့ဒီတရားစာဟောပါတယ်ဒီနေ့ဒါပဲတော်ကြအောင်ဆိုနေ့ဘက်ကကျွန်မဆက်ပြီးတော့ပြောပါ